ခန်းကြီး16အငယ်1မှ22တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားယေရုရှလင်မြို့သည်မိမိ၌ဆက်ဆုပ်ရွှေရှာပွေသောအမှုရာတို့ကိုသိမိအကြောင်း ပြုလော့သာရဖျားသည်ယေရုရှလင်မြို့အား မိန်တော်မူသောစကားကိုတင်ဆင့်ဆိုရမည်မှာတင်ဤမူလတင်ဤမွေးဖွားရာဌာနသည်ခါနန်ပြည်၌ရှိ၏ သင်၏အဖသည်အာမောရိလူသင်၏အမိသည်ဟိတ်တိအမျိုးဖြစ်၏သင်ကိုဖွာခြင်းအကြောင်းအရာဟုမူကားဖွာသောနေ့၌ချက်ကျိုးကိုမဖြတ်တန်ရှင်းစေခြင်းဟာရေမချိုးဆားနှင့်မလူအဝတ်နှင့်မပတ်ရဂိုဏစိတ်နှင့် ထိုတို့ပြုစုခြင်းဟာတင့်ကိုမြင်၍အဘယ်သူမျှမတနာ ဖွာသောနေ့၌တင်သည်ကိုကိုယွန်ရှာရသည့်တိုင်အောင်လေပြင်း၌ ပစ်ထားခြင်းကိုခံရ၏။ငါသည်ရှောက်သွား၍အသွေးနှင့်လူလျက်ရှိသောတင့်ကိုမြင်သောအခါအသက်ရှင်လော့ဟုတင်သည်အသွေး၌ရှိစဉ်ငါဆို၏။မြက်ပင်ကဲ့သို့ငါကြီးပွားစေသဖြင့်တင်သည်အစဉ်တိုင်းကြီး၍လှသောအဆင်းနှင့်ပြည့်စုံ၏။ရင်သားထ၍ကိုယ်၌လည်းအမွေးပေါက်၏။အရင်ကအဝတ်မရှိ အချီးစီးနေရ၏။တပံငါသည်ရှောက်သွား၍ တင့်ကိုမြင်သောအခါတင်၌ချစ်လိုပွေသောအချင်းရွယ်ရှိသောကြောင့်ငါသည်ကိုအဝတ်စွန်းကိုပြ၍တင်၌အချီးစီးရှိခြင်းကို ဖုံးအုပ်၏ကျိန်ဆိုခြင်းကိုလည်းပြု၍တင်နှင့်ဗြိဉ္ဉ်ဖွဲ့သည်ဖြင့်တင်သည်ငါ၏ခင်မွန်းဖြစ်လေ၏ထိုအခါတင့်ကိုရေချိုး၍တင်၌လူသောအသွေးရှိသည်မျှကိုငါစေကြော၏စီနှင့်လိမ့်၏ခြေလေသော အဝတ်ကိုဝတ်စေ၏ တဟာရှတရေခြေနင်းကိုစီးစေ၏ဖဲပိတ်ချောနှင့်ခြုံစေ၏လက်ကောက်နှင့်လေဆွဲအစရှိသောတစားမျိုးကိုဆင်းစေ၏နှဒောင်းနှဆွဲလှသောဘောင်းကိုလည်းဆင်းစေ၏ထိုတို့တင်သည် ရွှေနှင့်တကွဖဲပိတ်ချောချဲလေသောအဝတ်တစားတို့ကိုဆင်လျက်မုံညက်ပြားရည်စီကိုစားလျက် အလွန်တရာလှသောအစင်းနှင့်ပြည့်စုံ၍ မိဖုရားအရာကိုခံရ၏ငါသည် ကိုယ်အထရေကိုတင်၌အပ်ပေးသောကြောင့်တင်သည်လှသောအစင်းနှင့်စုံလင်၍အတိုင်းတိုင်းအပြည့်ပြည့်၌ကြော်စောလေ၏တို့ရတွင်တင်သည်ကိုလှသောအစင်းကိုကိုးစား၍ဂုံတရေကြော်စောသောကြောင့်ပြစ်စာလုပ်၍ခရီးသွားသောသူအပေါင်းတို့နှင့်မတရားသော မေထုံကို အနှံ့ပြပြုသည်ဖြင့်ယောက်ျားတိုင်းအခွင့်ရ၏တင်ဤအဝတ်ကိုလည်းယူ၍ မြင့်သောအရတ်တို့ကိုထူးခြားသောအဆင်းအရောင်နှင့်ဆင်ပြင်၍တခါမျှမဖြစ်စဘူးနောက်၌လည်းမဖြစ်လက်တန်သောအမှုမတရားသောမေထုံကိုထိုအရတ်၌ပြုလေပြီငါပေးသောရွှေငွေတစားမြတ်တို့ကိုလည်းယူ၍ယောက်ျားရုပ်ထုတို့ကိုလှုပ်ပြီးလျှင် သူတို့နှင့်မှားယွင်းလေပြီတကားချဲလေသောအဝတ်ကိုလည်းယူ၍ထိုရုပ်ထုတို့ကိုခြုံပြီးလျှင်ငါစီနှင့်ငါနန္တာပေါင်းကို သူတို့ရှေ့မှာတင်ထားလေပြီငါပေးသောဘောဇင်တင့်ကိုငါကြွေးသောမုံညက်စီပြားရည်ကိုလည်းသူတို့ရှေ့မှာမွေးကြိမ်စရာဖို့တင်ထားလေပြီတကားထိုမှတပါတင်ဖွာသောငါ၏သားသမီးတို့ကိုယူ၍ထိုရုတ်တုတို့အားကြွေးမွေးခြင်းငါရစ်ပူဇော်လေပြီတင်းသည်မတရားသော မေထုံကိုပြု၍စိတ်မပြေသောကြောင့် ငါ၏သားသမီးတို့ကိုတတ်၍ရုပ်ထုတို့အားမီးဖြင့်ပူဇော်ရမည်လောသင်ပြုသောဆက်ဆုပ်ယွန်ရှာပွဲ အမှု မတရားသောမေထုံအမှုအပေါင်းတို့ကို ပြုစဉ်တွင်အရွယ်ငယ်သောအခါအဝတ်မရှိ အချီးစီးရှိကြောင်းကိုအသွေး၌လူလဲလျက်နေကြောင်းကို မအောင်မေ့ပါတကားအငယ်23မှ34တင်းဒီအမင်္ဂလာရှိ၏အမင်္ဂလာရှိ၏ ဒူးရိုက်အပေါင်းတို့ကို ပြုပြီးမှကိုနေဖို့ကုံဒီတိုက်ကိုတည်၍လမ်းရှိတိုင်းမြင့်သောအရက်ကိုလှုပ်လေ၏တင်းဒီမြင့်သောအရက်ကိုလမ်းဦးတိုင်းလှုပ်၍ကိုလှသောအဆင်းကိုယွန်ရှာပွဲဖြစ်သည့်တိုင်အောင်ပြုလျက်ခရီးသွားသောသူအပေါင်းတို့အား ပေါင်တို့ကိုခွာဖွင့်၍မတရားသော မေထုံ အမှုတို့ကိုများပြားစေ၏စူဖြိုးသောတင်ဤအိမ်ဤချင်း အဲဂုတ်ထုလူတို့နှင့်မှားယွင်း၍ငါအမျက်ကိုနှိုးဆော်လျက်မတရားသောမေထုံအမှုတို့ကို များပြားစေ၏ထိုကြောင့်ငါသည်လက်ကိုဆန့်လျက်တင်ဤရိတ်ခါကိုဖြတ်၍တင့်ကိုမုံသောသူတင့်ဆိုးညစ်သောအမှုများကြောင့်ရှက်တတ်သောဖိလိတိအမျိုးသမီးတို့လက်သို့အပ်ရ၏တင်သည်ကိလေသာစိတ်မပြေသောကြောင့်အာရှုရိလူတို့နှင့်လည်းမှားယွင်းလေ၏ ထိုသို့မှားယွင်းတော်လဲစိတ်မပြေနိုင် ထိုမှတပါခါနန်ပြည်မှသည်ခါလဒဲပြည်တိုင်အောင်မတရားသောမေထုံအမှုတို့ကို များပြားစေတော်လဲစိတ်မပြေနိုင်အစိုးတရားပြု၍တီလပြတ်သောမိမပြုတတ်သမျှသောဤအမှုတို့ကိုတင်သည် ပြုမိလျက်တင့်စိတ်နှလုံးသည်အလွန်မိုက်ပါသည်တကားတင်ဤကုဋိတိုက်ကိုခတ်သိမ်းသောလမ်း၌တည်၍ လမ်းရှိတိုင်းမြင့်သောအရက်ကိုလှုပ်သည်ဖြင့်အခန့်ကိုညင်းသောကြောင့်ပြည်စံနှင့်မတူ ကိုမဆိုင်သောယောက်ျားကို ကိုလင်ဤကိုစားလက်ခံ၍မြောက်မှထားသော မိမနှင့်တူ၏ပြည်စံမိမရှိသည်များတို့သည် လက်ဆောင်ကို ခံယူတတ်ကြ၏တင်မူကားတင်ဤရည်စားအပေါင်းတို့အားလက်ဆောင်ကိုပေးတတ်၏အရရတုကလာ၍မတရားသောမေထုံကိုပြုစေခြင်းဟာ သူတပါးတို့ကိုငှားတတ်၏တို့ဖြစ်၍တင်သည် အခြားသော ပြည်စာတို့နှင့်ခြားနားစွာပြုတတ်၏တင်ပြုတကဲ့သို့အဘယ်သူမျှမတရားသော မေထုံကိုမပြုတတ်တင်သည် အခကိုမခံသူတပါးတို့အားပေးသောကြောင့်အခြားသော မိမတို့နှင့်ခြားနာ၏အငယ်35မှ43တို့ဖြစ်၍အိုပြစ်စာမိမ ထာဝရဘုရား၏အမိန်တော်ကိုနားထောင်လော့အရှင်ထာဝရဘုရားမိန်တော်မူသည်ကားတင်ဤရည်စားများဆက်ဆုပ်ရွှေရှာပွေသောရုပ်ထုအပေါင်းတို့နှင့်မှားယွင်းခြင်းအပြင်၎င်းသူတို့အားပေးသောသားသမီးတို့၏အသွေးအပြင်၎င်းတင်ဒီကိုရှက်ကြောက်ခြင်းအဝတ်အချီးစီးရှိခြင်းကိုထင်ရှားစွာဖော်ပြသောကြောင့်တင့်ကိုချစ်သောရည်စားရှိသမျှတို့နှင့်တင်ချစ်သောသူ မုံသောသူအပေါင်းတို့ကိုငါစုဝေးစေမည်တင့်တစ်ဖက်ပတ်လည်၌စုဝေးစေ၍တင်၌အဝတ်အကြီးစီးရှိခြင်းကိုငါပြသဖြင့်ထိုသူအပေါင်းတို့သည်တင်၌အဝတ်ကြီးစီးရှိသမျှကိုမြင်ရကြလိမ့်မည်မြောက်မှထားသောမိမနှင့် လူအသက်ကိုတတ်သောမိမတို့ကို စီရင်တကဲ့သို့တင့်ကိုငါစီရင်၍ပြင်းစွာသောဒေါသအမျက်အသွေးကိုငါတိုက်မည် တင့်ကိုသူတို့လက်သို့ငံအပ်သဖြင့်သူတို့သည်တင်ဤကုဒိတိုက်ကိုဖျက်၍တင်ဤမြင့်သော အရက်တို့ကိုဖြိုချကြလိမ့်မည်တင်အဝတ်တို့ကို ချွတ်၍လှသောတစားတို့ကို လူယူပြီးလျှင်တင့်ကိုအဝတ်မပေးအချီးစီရှိစေခြင်းဟံပြစ်ထားကြလိမ့်မည်လူအလုံးရင်းကိုလည်းခေါ်သဖြင့်သူတို့သည်ဂဲနှင့်ပြည့်၍ဓာနှင့်ခုတ်ကြလိမ့်မည် သင့်အိမ်တို့ကိုလည်းမီးရှို့၍များစွာသော မိမတို့ရှေ့မှသင်ကိုအပြစ်ဒဏ်ပေးကြသဖြင့်သင်သည်နောက်တဖန်ပြည်တစားမလုပ်ဘဲနေစေခြင်းဟံငါပြုမည်နောက်တဖန်သင်သည်သူတစ်ပါးတို့ကိုမငှားရထိုတို့ငါဒေါသစိတ်ကိုငါဖြေမည်တင့်ကိုမယုံ အလွန်ပူပန်သောစိတ်ငြိမ့်၍ငါသည်အမျက်မထွက်ဘဲငြိမ်သက်စွာနေမည်တင်သည်အသက်ငယ်သော ကာလကိုမအောင်မီ အရာရာ၌ငါစိတ်ကိုနှောက်ရှက်သောကြောင့်တင့်အပြစ်ကိုတင့်ကောင်းပေါ်သို့ငါတက်ရောက်စေမည်ဆက်ဆုပ်ရွရှာပွေသော အမှုရှိသမျှတို့အပေါ်မှာဆိုးညစ်သောအကြံကိုထက်၍ထိုအကြံတိုင်းမပြုရအငယ်54မှ52စကပုံကိုတုံးတက်သောသူအပေါင်းတို့ကအမိကဲ့သို့တမိဖြစ်၏ဟုတင့်ကိုရည်မှတ်၍စကပုံကို ပြောကြလော့ င်သည်လင်နှင့်သားသမီးကိုယွန်ရှာသောမိမ၏သမီးဖြစ်၏လင်နှင့်သားသမီးကိုယွန်ရှာသောမိမ၏ညီမလည်းဖြစ်၏တင်အမိသည်ဟိတ်တိအမျိုးတင်အဖသည်အာမောရိလူဖြစ်၏တင်အမသည်မိမိသမီးတို့နှင့်တကွတင်လက်ဝဲပဲ၌နေသောရှမာရိမြို့ဖြစ်၏တင်ထက်အသက်ငယ်သောတင်ဤညီမသည်မိမိသမီးတို့နှင့်တကွ တင့်လေရာဘက်၌နေသောတောတုံမြို့ဖြစ်၏တို့ရတွင်တင်းသည် သူတို့ထုံးစံကိုမလိုက် သူတို့ပြုသောယွန်ရှာပွဲအမှုမျှသာ ပြုသည်မဟုတ် ထိုအမှုကိုတာမညာအမှုဟု၍ထင်မှတ်သဖြင့်တင်းသည်အရာရာ၌သူတို့တာ၍ဆိုးညစ်ပေ၏ငါအသက်ရှင်သည့်အတိုင်းတင်းသည် ကိုသမီးတို့နှင့်တကွပြုတကဲ့သို့ညီမတော်တို့နှင့်သူ၏သမီးတို့သည်မပြုကြ င့်ညီမသောတို့၏အပြစ်ဟုမူကားသူနှင့်သူသမီးတို့သည်မာနကြီးခြင်းဝါစွာစားတော့ခြင်းငြိမ်ဝတ်စွာကောင်းစားခြင်းရှိ၍ဆင်းရဲငတ်မွတ်သောသူတို့ကို မထောက်ပံ့ဘဲနေကြ၏မာနထောင်လွှား၍ငါရှိမှဆက်ဆုပ်ယွန်ရှာပွေသော အမှုတို့ကို ပြုကြ၏ထိုကြောင့်သင်မြင်သည့်အတိုင်းသူတို့ကိုငါပယ်ရှင်းပြီရှမာရိသည်လည်းသင်ပြုမိသောဒုစရိုက်တဝက်ကိုမျှမပြုမိ သင်မူကားညီအမတို့၏အပြစ်ကိုမထင်ရှားစေသည့်တိုင်အောင် ဆက်ဆုပ်ယွန်ရှာပွေသော အမှုတို့ကို သူတို့ထက်မကများပြားစွာ ပြုလေပြီတကားသင်သည်ညီအမတို့ကိုအပြစ်တင်၍စီရင်လျက်ပင် သူတို့ပြုသည်ထက်ဆက်ဆုပ်ယွန်ရှာပွေသော အမှုတို့ကိုတာ၍ပြုသောကြောင့်အဆက်ကွဲခြင်းကိုခံလော့သူတို့သည်တင့်ထက်သာ၍အပြစ်နေကြ၏ သင်မူကားညီအမတို့၏အပြစ်ကိုမထင်ရှားစေသည့်တိုင်အောင် ပြုသောကြောင့်စိတ်ပြည့်၍အရှက်ကွဲခြင်းကိုခံလော့အငယ်53မှ63တိမ်သွာခြင်းကို ခံရသောတိုးတုံနှင့် သူ၏သမီးများရှမာရိနှင့်သူ၏သမီးများကိုတပံငါဆောင်ခဲ့သောအခါတိမ်သွာခြင်းကို ခံရသောတင်ဤလူတို့ကို သူတို့နှင့်အတူငါဆောင်ခဲ့မည် တို့ဖြစ်၍တင်းဒီသူတို့ကိုနှစ်သိမ့်စေ၍ပြုလေသမျှတို့ကြောင့်စိတ်ပြည့်လျက်အရှက်ကွဲခြင်းကိုခံရလိမ့်မည်တင်းဤညီအမတော်တို့နှင့် သူ၏သမီးများရှမာရိနှင့်သူ၏သမီးများတို့သည်အရင်နေရာသို့ပြန်ရောက်သောအခါတင်းဒီလည်းတင်းဤသမီးတို့နှင့်တကွာအရင်နေရာသို့ ပြန်ရောက်ရလိမ့်မည်ရှုရီသမီးများနှင့်သူတို့ပတ်လည်၌နေသောသူအပေါင်းတို့သည် တင့်ကိုကဲ့ရဲ့၍တင့်ပတ်လည်၌နေသောဖိလိတိသမီးတို့သည် မထီမျက်မြင်ပြုကြသဖြင့်တင်ပြုသောဒုရိုက်အပြစ်မထင်ရှားမီတင်သည် မာနထောင်လွှမ်းစဉ်ကာလတွင်တင့်ညီမတော်တွင်ဤနာမကို အလင်းနှုတ်မမွဲယခုမူကားတင်သည် ကိုဆိုးညစ်သောအမှုနှင့်ဆက်ဆုပ်ယွန်ရှာပွေသော အမှုတို့၏အပြစ်ကိုခံရမည်ဟုဒါဝရဖျား မိန်တော်မူ၏ အရှင်သာရဘုရားမိန်တော်မူသည်ကားသင်သည်ဝန်ခံခြင်းပရိညင်ကိုဖျက်လိုသောငါသစ္စာဂရိကိုမယိုမသေးပြုသည်နှင့်ညီတင်၌ငါပြုမိသို့တော်လည်းငါသည်တင့်အသက်ငယ်စဉ်ဖွဲ့သောပရိညင်ကို အောင်းမေ၍တပန်သာဝရပရိညင်ကိုတင်နှင့်ဖွဲ့ဦးမည်တင်သည်ဝန်ခံခြင်းပရိညင်ကို မဆောင်ရတော်လဲပရိညင်အဖျင်တင်ဤညီအမတို့ကိုတင်ဤ သမီးဖြစ်ဖို့ရာငါပေး၍သင်သည်ထိုသူတို့ကိုလက်ခံသောအခါသင်ပြုမိသောအမှုများကို အောက်မေ့၍ရှက်ကြောက်ရလိမ့်မည်ထိုအခါငါ၏ပရိညင်ကိုသင်နှင့်ငါဖွဲ့မည်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသင်သိရလိမ့်မည်သင်ပြုဘူးသမျှသော အမှုတို့ကိုငါမမှန်စိတ်ပြေသောအခါသင်သည် အောက်မေ့၍ရှက်ကြောက်ခြင်းနှင့်မျက်နာပြက်ခြင်းကြောင့် နှုတ်ကိုမဖွင့်ဘဲနေရလိမ့်မည်ဟုအရှင်သာရဘုရားမိန့်တော်မူ၏။